သာသနာတော်နှစ်2562ခုနှစ်ကောဇာတိဂရီ1380ပြည့်နှစ်နေုံလန်ဇန်ရှိရင်ဒီခရစ်နှစ်2018ခုမေလ22ရက်အင်္ဂါနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးဧရိယာဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးတွင်၌ရွှေမင်းဝန်ဆရာတော်၏ ခုနှစ်ရက်အချိန်ပြည့်တရားစခန်းပွဲ၌မာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုကြိုကြိုစားစားပွားများအားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားအလှပေးလူမှာကတော့အင်္ဂုတ္တရနိကေတတုခဏိဗ္ဗာန်မှာလာတဲ့အရိယာဝါဒအရိယာစံအိမ်တရားတော် အရိယာစံအိမ်တရားတော်ကိုဘုန်းကြီးတို့ဒီနေ့ဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ်အရိယာစံအိမ်အရိယာဝါဒဆိုတာကအရိယာဆိုတာကအရိယာပုဂ္ဂိုလ်၈ပါးအဲ့ဒီအရိယာပုဂ္ဂိုလ်၈ပါးဆိုတာဘာတွေလဲဆိုတော့သောတာပတ္တိမေတ္တဂရဂမိမေအနာဂမိမေအရဟတမေ သောတပတ္တိဖို့သကရာဂမိဖို့နာဂမိဖို့အရဟတဖို့ဆိုတဲ့မလေးပါဖိုးလေးပါ၈ပါးဒါကိုအရိယပုဂ္ဂိုလ်၈ပါးအရိယဆိုတာကအဲ့ဒီအရိယပုဂ္ဂိုလ်၈ပါးအဝါသဆိုတာစံနေရအိမ်လို့ဒီလိုအဓိပ္ပာယ်ရတယ်ဒါကြောင့်မို့အရိယဝါသကိုဘုန်းကြီးကအရိယစံအိမ်တရားတော်လို့ဒီလိုနာမည်လေးပေးတာ အရိယာပုဂ္ဂိုလ်တွေဆိုတော့သောတာပန်ပုဂ္ဂိုလ်တွေဆိုရင်လည်းပဲ သောတာပန်ပယ်ရမယ့်ဒိဋ္ဌိဝိသိကိစ္စသီလပရပရမန္တဣတမစ္စရိယဓာရီကိုပယ်နိုင်ပြီအဲ့ဓာရီပယ်နိုင်သွားပြီဆိုရဲကိုဟာပယ်စင်းရဲ့ပယ်ဒုက္ခရိယတော်ဖို့လွတ်မြောက်သွားပြီအဲ့ဒီကနေပြီးတော့တဂရကအနာကယဟန္တာပုဂ္ဂိုလ်ဆိုရင်လည်းပဲကိလေသာအလုံးကိုအမြင့်ပြတ်ပယ်တတ်ထားပြီးပြီ အဲဒီလိုကိလေသာအလုံးကိုအမြင့်ပြတ်ပယ်တတ်ထားပြီးပြီဖြစ်တဲ့အတွက်အဲဒီပုဂ္ဂိုလ်မှာတော့ဖြင့်ကိလေသာဆင်းရဲတွေခန္ဓာဆင်းရဲတွေတန္တရာဆင်းရဲတွေဝိဆင်းရဲတွေအလုံးလွတ်မြောက်သွားပြီအဲဒီအရိယာတို့နေထိုင်ရာအိမ်ဟာဒီဆင်းရဲအလုံးကလွတ်မြောက်နေတဲ့နေအိမ်ပဲ ဘေးရန်အန္တရာယ်ဒီကိလေသာဆိုတဲ့လောဘဆိုတဲ့ကိလေသာဒေါသဆိုတဲ့ကိလေသာမောဟဆိုတဲ့ကိလေသာဒီကိလေသာရန်သူတွေဘာမှမနှောက်ရှက်မပြည့်စည်နိုင်တော့တဲ့လုံခြုံတဲ့အိမ်ကိုအရိယာစအိမ်မယ်လုံခြုံတဲ့အိမ်ကိုဘာအိမ်ခေါ်မလဲအဲ့ဒီလိုနေအိမ်လေးနဲ့လုံလုံခြုံခြုံနေရရင်ဆင်းရဲမလားချမ်းသာမလား ရန်သူတွေမရှိဘူးအနောက်ရှက်ပေးမဲ့လူမရှိဘူးအန္တရာယ်ပေးမဲ့ပုဂ္ဂိုလ်မရှိဘူးဆိုချမ်းသာတာပေါ့ဘုန်းကြီးတို့ပုထုဇဉ်ရဲ့နေအိမ်ကကိလေသာတွေကဥရဟိုဝင်နေတာပုထုဇဉ်တွေရဲ့နေအိမ်ကအပေါက်ဟူသမျှတွေကကိလေသာတွေဝင်နေတာမျက်စိဘောက်ကလည်းကိလေသာဝင်တာပဲနှစ်သက်စရာအာယုံတွေ့လိုက်ရင်လည်းနှစ်သက်စိတ်ပြည့်စရာအာယုံတွေ့လိုက်ရင်လည်းစိတ်ဆိုးစိတ်ပြည့် လောဘကိလေသာဒေါသကိလေသာတွေကဝင်နေတာနာဘောက်ကလည်းဒီတိုင်းပဲကိုကြားကျင်တဲ့အတန်လေးကြားရရင်သဘောကျနေတဲ့ကို မကြားလို့တဲ့အတန်ကြားရရင်စိတ်ဆိုးစိတ်ပြက်လောဘကိလေသာဒေါသကိလေသာနာဘောက်ကလည်းဝင်နေတာပဲနှာခေါင်းဘောက်ကလည်းကြည့်လိုက်ဦးအနံ့နဲ့ဇက်ပြီးတော့ကောင်းတဲ့အနံ့လေးကြတော့သဘောကျတယ်မကောင်းတဲ့အနံ့ကြတော့သဘောမကျဘူးဒီမှာနှာခေါင်းဘောက်ကဝင်နေတာကိလေသာတွေ လျာဘုတ်ကလည်းကိုနှစ်သက်တဲ့အာဟာရလေးစားရဲ့ဦးသဘောကိုကြားလိုက်တာကောင်းလိုက်တာနှစ်သက်နေတာပဲဒါကိုနောက်ထပ်စားကျင်နေတယ်ကိုအလိုမရှိတဲ့အာဟာရလေးစားပြန်တော့လည်းသဘောကျမနှစ်သက်ဘူးဒီလျာဘုတ်ကလည်းကိလေသာတွေဝင်လာပဲကိုဘောက်ကတွေးထိနဲ့ဇက်လို့လည်းပဲကောင်းတယ်တွေးထိမကောင်းတဲ့တွေးထိဒီမှာကိလေသာတွေဝင်နေတယ်စိတ် စိတ်ကလည်းပဲကြည်သမ်းမအောင်ကောင်းတဲ့ကြံစီလေးကြံစီနေရရင်တခါမျက်နှာပေါ်ကိုပြုံးဟောကောင်းတဲ့ကြံစီမကောင်းတဲ့ကြံစီတွေမကောင်းတဲ့စိတ်ကူးတွေဝင်လာရင်ချက်ချင်းမျက်နှာပေါ်မှာတခါရဲပြီးတော့နှစ်ဖူးကြိုးတွေတင်းလာဒေါသတွေဖြစ်လာစိတ်ပေါက်ကဝင်နေတာတတိမထာမိလို့မိမိတို့မှာကိလေသာဝင်လို့ဝင်မှမသိဘူးကိလေသာတွေကဒီအပေါက်၆ပေါက်ကဥဒ္ဓကိုဝင်နေတာ ဒီကိလေသာတွေရှိနေတဲ့မြတော့ဖြင့်ဒီကိလေသာတွေဝင်ရောက်နှိမ့်ဆက်ခံရတဲ့အတွက်ကြောင့်မို့အဲဒီလိုမလုံးခြုံတဲ့အိမ်ထဲမှာနေရတဲ့ပုဂ္ဂိုလ်မှာချမ်းသာမလားဆင်းရဲမလားဥပမာအားဖြင့်ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ရဲ့နေအိမ်ကြီးကျယ်ခမ်းနားလိုက်တာချမ်းကြီးဝင်းကြီးနဲ့အဆောင်လေးနဲ့ လုံခြုံလိုက်တာဘယ်တခိုးဘယ်လူဆုံးမှမဝင်နိုင်ဘူးကိုယ့်ကိုဘယ်လိုပုဂ္ဂိုလ်မှအန္တရာယ်မပြုနိုင်ဘူးအဲ့လိုအကြီးတဲ့နေရာဘာမဟုတ်တဲ့အင်းစုပ်အင်းကုတ်လေးတွေနေရပြီဆိုရင်တော့ပြီးရင်အန္တရာယ်တွေကမျိုးစုံဝင်နိုင်တာပဲမလုံခြုံတာနောက်ဆုံးတခြားတက်ရှိတရားဝါတွေတက်ရှိပုဂ္ဂိုလ်တွေမဖြစ်စည်းနဲ့အောင်လေတံမိုးတံနေတံဒီအပူဒဏ်တွေခံရရဆင်းရဲတာ ဒါကြောင့်မို့လုံခြုံနဲ့စိတ်ချရတဲ့အိမ်မှာနေရတဲ့ပုဂ္ဂိုလ်ဟာချမ်းသာတယ်မလုံမခြုံနေရတဲ့အိမ်မှာနေရတာဆင်းရဲအဲဒီလိုပဲယခုလည်းပဲဘုန်းကြီးတို့ကဓမ္မနန္ဒဝိဟာရရဲ့ဓမ္မမိသားစုများကိုဘုန်းကြီးကလုံခြုံနဲ့အရိယာစံအိမ်ထဲမှာနေစေခြင်းလို့ဘုန်းကြီးကအရိယာစံအိမ်လေးဆောက်ပေးမှာပါဆောက်ပေးမှာလေအေးအရိယာတို့နေထိုင်ရဖြစ်တဲ့စံအိမ်လေးဆောက်ပေးမှာ အဲ့ဒီအိမ်လေးတွေကိုမိမိတို့နေနိုင်တဲ့လောက်ကလေးပေါ့ကိုယ့်ဟာကိုယ်မိမိကဒီအရိယာစံအိမ်လေးထဲမှာတင်းလောက်တင်းလောက်10မိနစ်2မိနစ်လောက်ပဲကိုကဆောင်ရွက်နိုင်ရင်10မိနစ်2မိနစ်နေခွင့်ရသွားတာ9မိနစ်10မိနစ်လောက်ပဲမိမိကဒီအရိယာဝါဒတရားလေးနဲ့နေနိုင်ရင်ဟို9မိနစ်10မိနစ်အရိယာစံအိမ်နဲ့နေရတာတဏှာကြီးလုံးလုံးဒီအရိယာ စံအိမ်တရားတော်နဲ့နေသွားတဲ့ပုဂ္ဂိုလ်မှလည်းပဲတဏှာကြီးလုံးလုံးအရိယာစံအိမ်နဲ့နေခွင့်ရသွားတယ်။တရေလုံးဒီပုဂ္ဂိုလ်ဟာအရိယာဝါဒတရားတော်နဲ့နေထိုင်သွားရင်တရေလုံးအရိယာစံအိမ်နဲ့နေသွားတယ်။တသက်လုံးမိမိတို့ကအရိယာဝါဒတရားတော်နဲ့နေထိုင်သွားနိုင်ရင်တသက်လုံးအရိယာစံအိမ်နဲ့မှနေခွင့်မရဘူးလား။ဒါကြောင့်မို့ဘုန်းကြီးကအရိယာစံအိမ်တရားလေး အရိယာစံအိမ်လေးကိုဘုန်းကြီးတို့ဓမ္မနန္ဒဓမ္မမိသားစုများကိုဘုန်းကြီးကဒါလေးဆောက်ပေးထားခဲ့မိမိတို့ကဒါလေးကိုသေချာစူးစူးဆိုင်ဆိုင်နာကြားပြီးတော့ဩဒီလိုနေငါအရိယာတို့ရဲ့စာရင်နဲ့နေလို့ဖြစ်နေတာပါလားဆိုတာကိုယ့်အကူသဘောပေါက်လာလိမ့်မယ်။မြတ်စွာဘုရားရှင်ကိုရောမြတ်ကြီး ကုရုတိုင်ကမ္မတတ္တမဆိုတဲ့ဏိကုံးရွာကြီးမှာမြတ်စွာဘုရားကဒီတရားကိုဟောတာကုရုတိုင်ကမ္မတတ္တမဏိကုံးရွာကြီးဆိုတာဘုန်းကြီးတို့တတိပဌာနာတုတ်တန်ဒေသနာတော်ကြီးဟောတာလည်းပဲဒီတိုင်းဒီရွာကြီးမှာဟောတာဒီအရိယဝါဒအရိယဆိုင်တရားတော်ကိုလည်းပဲမြတ်စွာဘုရားကဒီကုရုတိုင်ဒီကမ္မတတ္တမဏိကုံးရွာကြီးမှာပဲမြတ်စွာဘုရားဟောကြားတော်မူခဲ့တာ အဲ့ဒီတရားတော်လေးကိုဘုန်းကြီးဒီနေ့စာရင်လေးကိုဘုန်းကြီးဆောက်ပြပေးမှာပါတတ္တယိမိဘေကဝေရိယဝါတာယေအရိယအာဝတန္တိဝါအာဝအာဝတိတန္တိဝါအာဝတိန်တုဝါအာဝတန္တိဝါအာဝတိတန္တိဝါဘေကဝေယံတော်များအိုချစ်တာတို့ ဣမေရိယဝါဒအရိယာတို့ဤစံနေရဖြစ်သောဤအရိယဝါဒတရားတို့တို့သည်ဓတ္တဆေပါတို့ပါပေ၏အရိယဝါဒဆိုတဲ့အရိယစံအိမ်တရားတို့ဟာဆေပါရှိတယ်တဲ့ဘယ်နှပါရှိတာလဲဆေပါရှိတယ်တဲ့ယေရင်းဆေပါတော်ရိယာတို့ဤစံနေရစံနေအိမ်တရားတို့တို့သည် အရိယာအရိယာသခင်ရှင်ကောင်းရှင်မြတ်တို့သည်ယေရင်းစေပါသောအရိယာတို့၏ဇန်နေအိမ်တရားတို့တို့ကိုအရိယာအရိယာသခင်ရှင်ကောင်းရှင်မြတ်တို့သည်အာဝသိမ့်သူဝါရှိခါကလည်းမိဝဲနေထိုင်ခဲ့ကြတရင်သုံးနေထိုင်ခဲ့ကြလေကုန်ပြီအာဝသန္တိဝါယခုပြစ္ဆုတ်ပံကာလ၌လည်းဇန်နေစေဖြစ်ကြပါပြီကုန်၏ အဝတိတံဒီဝါနောင်အချိန်ခါကာလမှလည်းပဲတရင်သုံးစံနေကြကုန်လက်တံအရိယာစံနေအိမ်တရားတော်ဒီနဲ့အရိယာစံအိမ်ထဲမှာနေတဲ့ပုဂ္ဂိုလ်တွေဟာရှေးကလည်းပဲဝင့်တော်မူခဲ့ပြီးဖြစ်တဲ့ဘုရားသခင်နဲ့အရိယာသူတော်ကောင်းတွေစံနေကြ ယခုပြစ္ဆုတ်ပါကာလမှလည်းပဲဘုရားရှင်နှင့်တကွအရိယာသာဝကအရိယာပုဂ္ဂိုလ်ဤဇာနေစေနောင်ပွင့်တော်မူလတန်ဖြစ်တဲ့ဘုရားရှင်နှင့်တကွအာလုံးအရိယာတခင်ရှင်ကောင်းရှင်မြတ်တရားဒီအရိယာဝါဒဆိုတဲ့အရိယာဇာနေအိမ်တရားတော်ဤနဲ့ပဲနောင် နေကြလက်တန်ရှိရှိခါကာလတုန်းကဘုန်းကြီးတို့အရိယာပုဂ္ဂိုလ်ဤ ဘယ်မှာနေထိုင်ကြလဲဘယ်မှာသတင်းသုံးကြတယ်လဲလို့မေးလို့ရှိရင်အရိယာဝါသလို့ခေါ်တယ်အဲ့ဒီအရိယာစံအိမ်မှာနေတော်မူကြတယ်ဥပမာအားဖြင့်ဘုန်းကြီးတို့ပြောရရင်ယခုလူပုဂ္ဂိုလ်တွေဘယ်မှာနေကြလဲလို့မေးလို့ရှိရင်မိမိတို့နေထိုင်ရာဖြစ်တဲ့ကိုယ်အိမ်မှာပဲကိုယ်မနေကြဘူးလားဒီကိုယ်အိမ်မှာပဲကိုယ်နေကြ ရှင်ဟန်တန်ဃာတွေလည်းပဲဗမာနေကြတယ်လေဆိုရင်ဒီလိုပဲကိုเจ้าမှာပဲကိုဟာကိုနေတိုင်းတရင်သုံးကြတယ်အဲ့ဒါလိုပါပဲတဲ့အရိယာပုဂ္ဂိုလ်တွေဟာဗမာနေကြတယ်လေလို့ဆိုရင်အရိယာတို့ရဲ့စံနေအိမ်မှာနေကြတယ်တဲ့ရှေးတုန်းကဘုန်းကြီးတို့ပွင့်တော်မူပြီးဖြစ်တဲ့ကကုတန်တို့ဂောနဂုံတို့ အဲ့ဒီမှာမြတ်စွာဘုရားရှင်ဒီကကုတ်တန်ဂောနဂုံကတ္တပအစရှိတဲ့ဘုရားရှင်နှင့်တကွအဲ့ဒီဘုရားရှင်တို့ရဲ့တပိသားတာဝကအရိယာပေါင်းသူတော်ကောင်းတွေဟာအဲ့ဒီအရိယာတို့ရဲ့စံနေရာဖြစ်တဲ့အရိယာဝါဒလို့ခေါ်တဲ့အရိယာတို့ရဲ့စံနေရာဖြစ်တဲ့တရားတွေနဲ့ပဲတရင်သုံးပြီးတော့နေထိုင်တော်မူကြတယ်ဒီအရိယာဝါဒ10ပါးသောတရားတွေနဲ့ သတင်းသုံးပြီးတော့နေထိုင်တော်မူကြတယ်တဲ့ယခုပွင့်တော်မူစဉ်ဖြစ်တဲ့ဘုန်းကြီးတို့ဂေါရမမြတ်စွာဘုရားဒီဂေါရမမြတ်စွာဘုရားရဲ့သာသနာဟာအခုချိန်မှာရှိသေးတယ်သာသနာ9000ထားခဲ့တာမှာအခုမှ2560ကျော်ပဲရှိသေးတယ်ယခုချိန်မှာဂေါရမမြတ်စွာဘုရားရှင်နှင့်တကွမြတ်စွာဘုရားရှင်ရဲ့တပိတံအရိယာတံဝကရီ မရှိကြတော့ဘူးလားရှိသေးတယ်အခုချိန်မှာရှိသေးတယ်သာသနာတော်ကြီးမကွယ်သေးဘူးအဲဒီတော့ဒီဘုရားရှင်ကိုရောင်မြတ်ကြီးရဲ့လက်ထက်တော်ကလက်ထက်တော်မှာလည်းပဲဘုရားရှင်ရဲ့တပြည့်သားအရိယာသာဝကဖြစ်တဲ့အရိယာပုဂ္ဂိုလ်တွေဟာဘယ်မှာသတင်းသုံးကြလဲဆိုရင်ဒီအရိယာဝါဒတရားတော်တွေနဲ့ပဲသတင်းသုံးနေထိုင်တော်မူကြတဲ့အရိယာစံအိမ်မှာ ဒါနေထိုင်ကြဇဲပေါ့အခုချိန်ဆိုရင်နောင်ပွင့်တော်မူလက်တန့်ဖြစ်တဲ့အရိမိတိယမြတ်စွာဘုရားနှင့်တပိသားတံဝကရိဟာလေပင်မသတင်းသုံးညတည်းလို့ဆိုရင်ဒီအရိယဝါဒတရားတွေနဲ့ပဲသတင်းသုံးပြီးတော့နေထိုင်တော်မူကြတယ်အရိယဝါဒဆိုတဲ့စံအိမ်မှာနေထိုင်တော်မူကြတယ်ဒါကြောင့်ဒီတရားတွေကိုအရိယဝါဒအရိယတို့ဤစံနေအိမ်တရားလို့စံနေအိမ်လို့ဒီလိုခေါ်ကြတယ် အဲ့ဒီတရားတွေကဘယ်နှပါးရှိသလဲဆိုရင်ဘုန်းကြီးတို့စိုးစိုးကပြောခဲ့ပြီဘယ်နှပါးလဲ10ပါးရှိတယ်တတ္တ10ပါးအဲ့ဒီ10ပါးသောတရားတွေကဘာတွေလဲဆိုတော့ဣဒံဘေကဝေဘိက္ခုပြင်စင်ကဝိပဟိနောဟောတိသလင်္ကာတမ္မနာကတောဧကာရကောစတုရာပတ္တိနော ပနုနာပစ္စေကတိသောသမဝေယတထေတနော အနဝိလသင်္ကာပောပတ္တရာကာယသင်္ခါရော သူဝိမု ക്ത စိတ်တော်သူဝိမု ക്ത ပညောဟောတိဘေခဝေယံတော်များအိုချေသားတို့ဣရာဤသာသနာတော်၌ဘိက္ခုယဟန်သည်ဝါတရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ဒီနေရာမှာဘုန်းကြီးတို့ယောဂီများဘိက္ခုကနှမျိုးနှစ်စားရှိတယ် အဲ့ဒီဘိက္ခုကနှမျိုးနှစားရှိတယ်အဲ့ဒီနှမျိုးနှစားကဝီနီးကလာတဲ့ဘိက္ခုနဲ့တုတ်တံမှလာတဲ့ဘိက္ခုဘိက္ခုနှမျိုးရှိတယ်ဒါဝီနည်းကလာတဲ့ဘိက္ခုဆိုတာကတော့ဘုန်းကြီးမြတ်ဉာဏ်တိသရုဒ္ဓကမောဝါဇာနဲ့ရွတ်ဖန်ပြီးတော့ဒီမှာတိမ်ပေါ်မှာ သိခါတွေတင်ပြီးတော့ရံခံပေးတာဒါဝီနည်းကလာတဲ့ဘိက္ခု အဲ့ဒီမှာသုတ်တန်ကလာတဲ့ဘိက္ခုကြတော့ဟောတန်တာရပယံဣက္ခတိတိဘိက္ခုတန်တရာဘေးကိုရှုမြင်နေတဲ့ပုဂ္ဂိုလ်ဟာဘိက္ခုပဲဘုန်းကြီးတို့ယောဂီများဒီတန်တရာကြီးထဲမှာလူဖြစ်လိုက်နတ်ဖြစ်လိုက်ခွေးဖြစ်လိုက်ဝက်ဖြစ်လိုက်ကြဲဖြစ်လိုက်နဲ့တန်တရာထဲမှာလဲနေတာ အဲဒီလိုတန်ត្រာထဲမှာလဲပတ်ပြီးတော့တဝဲလဲလဲနဲ့ဒီတန်ត្រာကြီးထဲမှာခန္ဓာဒုက္ခတွေအမြဲခံစားနေရတာတွေကိုသိပြီးတော့နေတဲ့ပုဂ္ဂိုလ်ဟာဒီတန်ត្រာဘေးကြီးကိုသိအဲ့ဒီတန်ត្រာဘေးကြီးကနေလွတ်မြောက်ရလွတ်မြောက်ကြောင်းဖြစ်တဲ့အကျင့်တွေကျင့်ပွားနေတဲ့ပုဂ္ဂိုလ်ဤတန်ត្រာဘေးကို ရှုမြင်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်တယ် တန္တရာဘေးကြီးကိုရှုမြင်နေတဲ့ပုဂ္ဂိုလ်တွေဟာဘိက္ခုလို့ခေါ်တယ်ပฏิပန္နကောဟိဒေဝဝဟောတုမနုဿောဝဘိက္ခုတိသင်္ချံကိစ္စတိဒေဝဝဟောတုနတ်ဖဲဖြစ်စီမနုဿောဝဟောတုလူပဲဖြစ်စီမနုဿောဝဟောတုလူပဲဖြစ်စီပฏิပန္နကောတရားကိုကျင့်သောသူသည် ပฏิပန္နကောတိတရားကို ရိုးရိုးသေးသေးနဲ့ကျင့်ကြံပွားများအထုံနေတဲ့ပုဂ္ဂိုလ်သည်ဘိက္ခုတိသင်္ချံယဟန်ဟူသောရည်တွေ့ခြင်းသို့ကိစ္စတိရောက်ပါ၏ဘုန်းကြီးတို့လူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ် တရားကျင့်နေတဲ့ပုဂ္ဂိုလ်ဟာဘိက္ခုပဲတရားကျင့်နေတဲ့ပုဂ္ဂိုလ်ကိုဘယ်လိုခေါ်မလဲ ဘိက္ခုပဲဒါကြောင့်မို့ဘိက္ခဝေယဟန်တို့ဆိုရင်ဟောတရားကျင့်နေတဲ့ပုဂ္ဂိုလ်တွေကုန်ပါတယ်အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ပฏิပန္နကောတရားကိုရိုးရိုးသေးသေးနဲ့ကြင်ကြံပွားများအားထုတ်နေပြီဆိုရင်အဲ့ဒီအားထုတ်နေတဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်တယ်ဘိက္ခုလို့ခေါ်တယ်ဒါကြောင့်မို့အခုယောဂီသူတို့ဇင်းနေရလည်းပဲဘိက္ခုပဲ ဒါရင်လားဆိုတော့ကိလေသေဘိန္ဒတိတိဘိက္ခုကိလေသေကိလေသာတို့ကိုဘိန္ဒတိဖောက်ခွဲဖြစ်စည်းတတ်၏ဣတိထိုကြောင့်ဘိက္ခုဘိက္ခုလို့ခေါ်ကိလေသာတွေကို ဖောက်ခွဲဖြစ်စည်းတတ်တဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်တယ်အခုဒီကနေ့ဘုန်းကြီးတို့ယောဂီများမဟာသတိပဋ္ဌာန်ဝိပဿနာတရားတွေ အချိန်ပြည့်လာရောက်ပြီးတော့ရှင်မင်းဝန်ဆရာတော်ရဲ့ခုနှစ်ရက်တရားစခန်းမှာလာရောက်အားထုတ်နေကြတယ်ဆိုတာကိလေသာတွေကိုလက်ခံယူနေတာလားပယ်တတ်နေတာလားကိလေသာတွေကို ဖြစ်စည်းနေတာကိလေသာတွေကိုပယ်တတ်နေတာ တကယ်ရိုးရိုးသေးသေးရှုမှတ်ရင်ကိလေသာတွေဟာမှတ်ချက်တိုင်းမှတ်ချက်တိုင်းတစ်ချက်မှတစ်ချက်ပဲတစ်ချက်မှတစ်ချက်ပဲတစ်ချက်မှတစ်ချက်ပဲကိလေသာတွေကိုပဲနေတာဒါကြောင့်မို့ကိလေသေဘိန္ဒတိတိဘိက္ခုတဲ့ကိလေသေကိလေသာတို့ကိုဘိန္ဒတိဖောက်ခွဲဖြစ်စည်းတတ်၏တဲ့ဣတိထို့ကြောင့်ဘိက္ခုဘိက္ခုလို့ခေါ် တရားကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေဟာကိလေသာတွေကိုလက်ခံယူနေတာလားဖြစ်စည်းနေတာလားခုထိုင်ရင်းနဲ့ကိလေသာတွေကိုဖြစ်စည်းပယ်တတ်နေတယ်ရရင်နဲ့ကိလေသာတွေကိုဖြစ်စည်းပယ်တတ်နေတယ်။သွားရင်နဲ့ကိလေသာတွေကိုဖြစ်စည်းပယ်တတ်နေတယ်။စားရင်တောက်ရင်နဲ့ကိလေသာတွေကိုဖြစ်စည်းပယ်တတ်နေတယ်။ နောက်ဆုံးအိယာပုံမှာလျောင်းဆက်နားနေရင်းနဲ့လည်းပဲရှုမှတ်နေပြီဆိုရင်ကိလေသာတွေကိုပါလုံနေတာလေဘယ်တတ်နေတာပဲကြင်ကြံအားထုတ်နေတဲ့ပုဂ္ဂိုလ်တွေဟာကိလေသာတွေကိုပယ်တတ်နေတာဖြစ်စီနေတာမကျင့်လို့ရှိရင်ကတော့ကိလေသာတွေကမပြည့်စည်ပဲနဲ့တိုးပွားပြီးတော့ရှင်သန်နေတဲ့ဒီကိလေသာတွေကတန်ဆွမ်းနေတဲ့ ဒါကြောင့်မို့နည်းနည်းလေးကျင့်ရင်နည်းနည်းကိလေသာတွေပြည့်စည်တာပဲများများကျင့်ရင်များများပြည့်စည်တယ်ခုနှစ်ရက်ကျင့်တော့ခုနှစ်ရက်လောက်ပဲပေါ့ဟုတ်တယ်မို့လားခုနှစ်ရက်ကျင့်ပြီးတော့ခင်ဗျားတို့အများကြီးလူကျင်လူတော့မရဘူးခုနှစ်ရက်လောက်ကျင့်ရင်ခုနှစ်ရက်ပဲများများရက်ရှိတူးပြီးကျင့်မယ်ဆိုရင်ရက်ရှိကိလေသာတွေဟာကျင့်သလောက်နေပါနေပါသွားမယ်ဒါကိလေသာတွေကိုဖြစ်စည်းနေတာ အပြည့်စုံမိမိကျင့်ကြံအားထုတ်မယ်ဆိုရင်တော့ကိလေသာတွေကိုလုံးဝအမြစ်ပါမဖြစ်စည်းနိုင်ဘူးလားအမြစ်ပါမကျန်လုံးဝမရှင်းတန်အောင်ကိလေသာတွေကိုလုံးဝဖြစ်စည်းပြီးတော့သွားနိုင်တယ်အဲ့ဒီကိလေသာတွေကို အမြစ်ပါပယ်တတ်နိုင်တဲ့ပုဂ္ဂိုလ်ဟာယဟန္တာပုဂ္ဂိုလ်ပဲဘာပုဂ္ဂိုလ်လဲယဟန္တာပုဂ္ဂိုလ်ပဲယဟန္တာပုဂ္ဂိုလ်ရဲ့တဏ္ဍာမှာကိလေသာတွေလုံးဝမရှိတော့ကိလေသာတွေကိုလုံးဝပယ်တတ်နိုင်တယ် ဒါကြောင့်မို့အာထုတ်ကြင်ကြံနေတဲ့ပုဂ္ဂိုလ်ဟာကိလေသာတွေကိုပယ်တတ်နေတာပဲသီလကိုစောင့်ထိန်ပြီးတော့ကျင့်သုံးနေရင်သီလကိုစင်ကြယ်အောင်ပေါ့နော်ဘုန်းကြီးတို့ကဒီမှာ ရှိပြီးအာထုတ်ကြတဲ့ပုဂ္ဂိုလ်တွေကတော့မိမိစောင့်တည်စောင့်ထိန်ထားတဲ့သီလလေးကိုတကယ်ရိုးရိုးသေးသေးမကြိုးမပေါက်မပြောင်းမကြမ်းမစွန်းမကွက်အောင် ရိုးရိုးသေးသေးစောင့်ထိန်ပြီးတော့အထုတ်နေကြတယ်လို့ပဲဒီလိုဘုန်းကြီးလက်ခံယူပါတယ်ဘုန်းကြီးတို့ခုမြန်မာနိုင်ငံမှာတရားစခန်းကြီးဆောင်ရွက်နေကြတယ်တရားရိပ်သားတွေဝင်နေကြတယ်ဒါပေမဲ့အခုသီလကိုရိုးရိုးသေးသေးကျင့်ကြံအားထုတ်တဲ့ပုဂ္ဂိုလ်အတော်နည်းသွားတယ်တော်တော်နည်းသွားတယ် အထူးအဖြင့်ဝိကလဘောဇနာသိက္ခာပုဂ္ဂိုလ်မရှောင်ညာပဲဖြစ်နေတယ်ဒီတော့ဝိကလဘောဇနာသိက္ခာပုဂ္ဂိုလ်မရှောင်ဘူးဆိုရင်ဒီပုဂ္ဂိုလ်ရဲ့သီလစင်ကြယ်သလားမစင်ကြယ်ဘူးလားမစင်ကြယ်ပဲနဲ့တရားအားထုတ်နေရင်တမာရီရောရမလားတမာရီမှ မရတဲ့ပုဂ္ဂိုလ်ဟာဝိပဿနာပညာရောဖြစ်မလား ဝိပဿနာပညာမှမဖြစ်တဲ့ပုဂ္ဂိုလ်ဟာမဲ့ပညာဖူပညာနိဗ္ဗာန်ဆိုတာရောရနိုင်မလားသီလဟာတကယ်အခြေခံအကျင့်ပဲသီလဖြစ်တဲ့အခြေခံအကျင့်လောက်တောင်ကောင်းကောင်းမကျင့်နိုင်မဆောင်တည်နိုင်ဘူးဆိုရင်တမာတိပညာအကျင့်ကဘယ်လို့မှမဖြစ်နိုင်ဒါကြောင့်ဘုန်းကြီးတို့ခုမြန်မာနိုင်ငံမှာအချို့အချို့နေရာတွေမှာတရားစခန်းတွေ ဆောင်ရွက်ကြတယ်သို့တော်ဝိကလဘောဓနာသိက္ခာပုဂ္ဂိုလ်ပြောင်ပြောင်တင်းတင်းချိုးဖောက်ပြီးတော့စခန်းကြီးတွေလုံနေကြညနေပိုင်းမှာပါတယ်ညာချင်းတုတ်စားတယ်ညာချင်းတုတ်တယ်တကယ်တော့မအပ်ဘူးဒါရတဆားကောင်းတဲ့အရာမဟုတ်ဘူးဘုန်းကြီးတို့ကြီးစိုးတော်ရှင်မာစီဆရာတော်ဘုရားကြီးဒါတီလန်းနဲ့ဆက်ပြီးတော့ဆရာတော်ဘုရားကြီးကခွဲခြင်းစိတ်ဖြာပြီးပြောပြီးဟောတဲ့အခါမှာ တကယ်သီလကိုစင်ကြယ်ခြင်းတဲ့ပုဂ္ဂိုလ်ဟာညနေပိုင်းမှာလက်ဖက်ခြောက်ခတ်ပြီးရေနွေးချမ်းတောင်မတောက်ကောင်းဘူးလက်ဖက်ခြောက်ခတ်ပြီးရေနွေးချမ်းတောက်ရင်အဲ့ဒီပုဂ္ဂိုလ်ဟာထမင်းစားတာနဲ့အတူတူအပြစ်ဟာအတူတူပဲဘာလို့လက်ဖက်ခြောက်လေးခတ်ပြီးရေနွေးတောက်မှလို့ထမင်းကောက်စားလိုက်မှာပေါ့သီလပြတ်တာချင်းအတူတူအဲ့ဒါကြောင့်မို့ဘုန်းကြီးတို့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးဟာဒီ ညနေကိုမလွဲမရှောင်သာကျမ်းမာရေးရတောက်ရမယ်ဆိုရင်တောင်အရင်နှွေးအပူတောက်ရရင်လက်ဖက်ချောင်မပါပဲအဖြူတွေကိုသာသုံးဆွဲခွင့်ပေးတယ်လုံးဝတိလကိုတော့တကယ်ကိုအသက်တမြဆောင်းရှောင်းရမယ်ကိုအသက်ကိုလုံးဝမသေးစေခြင်းတလို့ကိုတိလကိုလည်းမပြည့်စည်စေခြင်းနဲ့မညှိုးနှွမ်းစေနဲ့အခုအဲ့ဒီမှာ တရားစခန်းနေမှာညာချင်းတုတ်စားတယ်ဆိုပြီးညနေပိုင်းမှာညာချင်းတုတ်နဲ့ရင်နွေးချမ်းနဲ့တကားတဲ့ပွဲကြီးပွဲငယ်တွေနဲ့တကယ်ကိုစားကောင်းတယ်လို့လုပ်ပြီးတော့စားတော့ပြီးတော့တရားအထုတ်ကြတာလေနောက်တကအခုခေတ်မှာ ဖြစ်နေတာစားတော့တယ်စားတော့တွေကထုတ်ပိုးမှုကအင်မတန်ကကောင်းမွန်နေတဲ့အခါကျတော့လွယ်ကူနေတော့အဲ့ဒီမှာကလေးတငယ်တွေလာပြီးတရားထုတ်တဲ့အခါမှာ အဲ့ဒါတွေပါလာတယ်လွယ်လွယ်ကူကူစားနိုင်တဲ့အာဟာရတွေပါလာတဲ့ခါကျတော့ကလေးတွေဟာတိလအပေါ်မှာရိုးရိုးသေးသေးစောင့်ထိမှုအင်မတန်အားနည်းလာတာကိုလည်းတွေ့ရတယ်အားနည်းလာတာတွေ့ရအဲ့လိုအားနည်းလာတဲ့အတွက်ကြောင့်မို့သူတို့တရားအထုတ်တဲ့ခါမှာလည်းပဲဘာမှတမာရီတောင်မဖြစ်ဘူးဘာတမာရီမှမဖြစ်ဘူးသူတို့မှာဘာကြောင့်လဲဆိုတော့တိလ စင်ကြယ်လို့လားမစင်ကြယ်လို့လားသီလမစင်ကြယ်လို့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီသီလကိုစောင့်တည်ဆောင်ထိန်းထားလို့ရှိရင်သီလစင်ကြယ်နေလို့ရှိရင်အဲ့ဒီသီလနဲ့ဆိုင်တဲ့ဝိတိတ်ကမဆိုတဲ့ကိလေသာတွေကိုဖျက်ဆီးနေသည်မြည်တယ်ဝိတိတ်ကမကိလေသာဘာကိလေသာလဲဝိတိတ်ကမကိလေသာဆိုတာ အံ့မှုခိုးမှုလေမှုအဲ့ဒီမှာအဲ့ဒီစတဲ့အကျင့်နေအဲ့ဒီအကျင့်ပြတ်မှုတွေကိုဘုန်းကြီးတို့ကျူးလွန်တဲ့လောဘတွေဒေါသတွေမောဟတွေအဲ့ဒီစတဲ့ကိလေသာတွေပဲအဲ့ဒီကိလေသာတွေဟာဝိတိကမကိလေသာတွေပဲတိလကိုတကယ်တမ်းရိုးရိုးသေးသေးစောင့်ထိန်နေတဲ့ပုဂ္ဂိုလ်ဟာသူ့အသေးရောသာအောင်မလားသူ့ဥစ္စာရောခိုးအောင်မလား သူ့သားအိမ်ရာရောမှားအောင်မလားဟေးမဟုတ်မမှန်တဲ့စကားတွေလည်းပြောဆိုမှုမရှိတော့အဲ့ဒီသီလကိုကျင့်နေလို့ရှိရင်အဲ့ဒီအကျမ်းစာဖြစ်တဲ့လောဘတွေဒေါသတွေမောဟတွေအဲ့ဒီကိလေသာတွေကိုဖြစ်စည်းနေသည်မြည်တယ်သီလစင်ကြယ်အောင်ဆောင်ထိန်ထားရင်ဒါဝိတိကမကိလေသာတွေကိုပယ်နိုင်တယ်ပေါ့အကျမ်းစာတွေပေါ့နောက်တစ်ခါတမာတိဘာဝနာ ဒီတမာတိဘာဝနာဆိုတဲ့အကျင့်ကိုကျင့်နေလို့ရှိရင်တမာတိနဲ့ဆိုင်တဲ့ကိလေသာတွေပရိယုဋ္ဌာဏကိလေသာတွေအဲ့ဒီပိပရိယုဋ္ဌာဏကိလေသာတွေကိုဖြစ်စည်းနေသည်မြည်တယ်ဒီတမာတိကဒီတော့ပရိယုဋ္ဌာဏကိလေသာဆိုတာဘယ်လိုကိလေသာတွေလဲဆိုတော့စိတ်ကူးကြံစီပြီးတော့စိတ်ကူးကြံစီပြီးတော့ဖြစ်နေတဲ့လောဘဒေါသမောဟစတဲ့ကိလေသာတွေ ခါလေးစိတ်ကူးရင်းနဲ့လေကိုယ့်ရဲ့စီးပွားရေးလောဘတွေတက်နေတာတွေပါလေမရှိဘူးလားတခါတည်းဟာစိတ်ကူးရင်းနဲ့မကျေနပ်မှုတွေဖြစ်ပြီးတော့ဒေါသတွေဖြစ်တာတွေရောမရှိဘူးလားအဲ့ဒါတွေကဘုန်းကြီးတို့ယောဂီများပရိယုဌာဏကိလေသာတွေခေါ်တယ်စိတ်ကူးရင်းနဲ့ဖြစ်ပေါ်လာတဲ့လောဘဒေါသဆိုတဲ့ကိလေသာတွေအဲ့ဒီကိလေသာတွေဟာတမာတိဘာဝနာကိုပွားနေလို့ တမာရီစိတ်တည်ကြည်မှုတမာရီရနေပြီဆိုရင်အလတ်စားဖြစ်တဲ့ဒီပရိယုဌာဏကိလေသာတွေကို ဖြစ်စည်းနေသည်မြည်အခုယောဂီတို့ရှုမှတ်ပွားများအားထုတ်လို့တမာရီဖြစ်နေတဲ့ပုဂ္ဂိုလ်အဲ့ဒီတမာရီဖြစ်နေတဲ့ပုဂ္ဂိုလ်မှာစိတ်ကူးကြံစည်မှုတွေဆိုတာလုံးဝကင်းသွားပြီနိဗ္ဗာန်တွေကင်းသွားပြီတမာရီဖြစ်လာတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ကင်းသွားတာ ကာမိဆန္ဒပြပါရစတဲ့နိဗ္ဗာန်ကင်းသွားပြီနိဗ္ဗာန်ကင်းသွားလို့ရှိရင်အဲ့ဒီလိုကြံစီမှုနဲ့ဖြစ်ပေါ်လာတဲ့လောဘဒေါသတွေရောဝင်နိုင်သေးရဲ့လားမဝင်နိုင်တော့ဘူးအဲ့ဒီလောဘဒေါသဆိုတဲ့စိတ်ကူးကြံစီပြီးဖြစ်ပေါ်နေတဲ့လောဘဒေါသမောဟစားတဲ့အလတ်စားဖြစ်တဲ့ကိလေသာတွေကိုဖြစ်စီနေပြီးမြည်တယ်တမာတိကနောက်တစ်ခါဝိပဿနာဘာဝနာ ဒီဝိပဿနာဘာဝနာကိုပွားနေတဲ့ပုဂ္ဂိုလ်ပေါ့ဝိပဿနာဘာဝနာပွားများနေတဲ့ပုဂ္ဂိုလ်ကြတော့ပညာနဲ့ဆိုင်တဲ့အနုတ္တယဆိုတဲ့ကိလေသာတွေကိုဖြစ်စည်းနေသည်ညီတယ်အနုတ္တယကိလေသာဘာကိလေသာလဲဟေးအနုတ္တယကိလေသာတွေကိုဖြစ်စည်းနေတယ်အဲ့ဒီအနုတ္တယကိလေသာဆိုတာက ဘာလဲဆိုတော့အကြောင်းညီညွတ်တိုင်းအခွင့်ရတိုင်းဖြစ်ပေါ်လာနိုင်တဲ့လောဘဒေါသစတဲ့ကိလေသာဒါအနုတ္တယကိလေသာလူတွေခန္ဓာလူတွေထဲမှာအဲ့ဒီအနုတ္တယကိလေသာဆိုတာကအကြောင်းတိုက်ဆိုင်တဲ့အချိန်လေးမှာကိလေသာဖြစ်သွားတာဥပမာအဖြစ်စိုးစိုးကဒီမှာကိလေသာမဖြစ်သေးဘူးအစင်းအာယုတစ်ခုခုနဲ့ဒီမျက်စိနဲ့ဆုံလိုက်တဲ့အချိန်လေးမှာ နှစ်သက်စရာအာယုံလေးဖြစ်လာရင်နှစ်သက်သွားတာအဲလောဘကိလေသာအကြောင်းတိုက်ဆိုင်မှဖြစ်သွားတခါတည်းမှာသဘောမကျစရာအစင်းအာယုံမြင်လိုက်တဲ့အခါမှာချက်ချင်းစိတ်ထဲမှာဒေါသဖြစ်သွားတယ်အဲ့ဒါအနုတ္တယကိလေသာပဲလေအနုတ္တယကိလေသာဆိုတာကဒီတိုက်ဆိုင်တဲ့အချိန်လေးမှာသူသူတိုက်ဆိုင်တဲ့အချိန်လေးအကြောင်းညင်ညွတ်တဲ့အချိန်လေးအဲ့ဒီအချိန်လေးမှာခွင့်ရတိုင်းခွင့်ရတိုင်းဖြစ်ပေါ်လာနိုင်တဲ့ လောဘဒေါသကိလေသာတွေအဲ့ဒီလောဘဒေါသကိလေသာတွေကိုဝိပဿနာရှုပွားနေတဲ့ပုဂ္ဂိုလ်အခုဘုန်းကြီးတို့ယောဂီများ သမထပွားနေတာလားဝိပဿနာလားအဲ့တော့ဝိပဿနာပွားနေတဲ့ပုဂ္ဂိုလ်ဟာမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းပေါ့စိတ်ကူးစဉ်းစားကြံစည်တိုင်းအထူးအဖြင့်စိတ်တိုင်းစိတ်တိုင်းရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းစိတ်လေးဖြစ်ပေါ်တဲ့သူဖြစ်ပေါ်လာတဲ့စိတ်တိုင်းစိတ်တိုင်း မြင်လာရင်မြင်တဲ့စိတ်မြင်စိတ်ကြားလာရင်ကြားစိတ်နားရင်နားစိတ်အဲ့ဒီမှာစိတ်တိုင်းစိတ်တိုင်းကိုဘုန်းကြီးတို့ယောဂီများကရှုမှတ်နေတယ်အဲ့ဒီရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းမှာအနုတ္တယကိလေသာတွေကို ဖြစ်စည်းနေသည်မြည်တယ်။ဘာကိလေသာတွေဖြစ်စည်းနေတာလဲ။အနုတ္တယကိလေသာတွေအကြောင်းတိုက်ဆိုင်လို့ခစိုးစောကပြောတဲ့အတိုင်းမြင်ကြင်ကလေးမှာ ဒီနှစ်သက်စရာအာယုံလေးပေါ်လာတယ်အဲ့ဒါလေးကိုမြင်တယ်မြင်တယ်ရှုလိုက်ရှုလိုက်တဲ့အခါမှာဟိုကအဆင်းကလည်းယုတ်မျက်စိအကြည့်ကလည်းယုတ်ဟောမြင်သိစိတ်လေးကနာမယ်ယုံနဲ့နာမယ်အဲ့ဒီမှာယောက်ျားမိန်းမပုဂ္ဂိုလ်တ attva ရှိသေးလားမရှိတော့ဘူးဘာနဲ့ပါပဲရှိတယ်ယုံနဲ့နာမယ်လို့ရှိတာသိလိုက်တယ်အဲ့ဒီယုံနာကနေကြည့်လိုက် ပေါ်လာပြီးရင်အစင်းကလည်းပေါ်ပြီးရင်ဘာဖြစ်သွားတာတီရှူးတိစိတ်လေးကလည်းတိပြီးဘာဖြစ်သွားတာမြဲတာလားမမြဲတာမမြဲမှန်းညာနဲ့တိနေရင်အဲ့ဒီပုံမှာနှစ်သက်မှုဆိုတာရှိသေးလားကဲစိတ်ဆိုးစိတ်ပြတ်မှုဆိုတာရှိသေးလားအဲ့ဒါအနုတ္တရကိုကိလေသာတွေကိုတစ်ခါလေတစ်ချက်မှတစ်ချက်ပဲတစ်ချက်မှတစ်ချက်ပဲတစ်ချက်မှတစ်ချက်ပဲဝိပဿနာပညာနဲ့ ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းမှာအဲ့ဒီအနုတ္တယကိလေသာတွေကိုဘုန်းကြီးတို့ယောဂီတွေကလက်ခံယူနေတာလားဖြစ်စည်းပယ်တတ်နေတာလားဖြစ်စည်းပယ်တတ်နေတာဒါကြောင့်မို့ဘုန်းကြီးတို့ဘာနဲ့ဥမာတူလဲလို့ဆိုတော့လက်သမားဖြစ်တဲ့ပုဂ္ဂိုလ်ပေါ့လက်သမားဆရာဟာမိမိရဲ့အသားတွေကိုမိမိတို့ဒီမှာတိုင်းတာပြီးတော့သူတို့ဒီကျိုးလေးနဲ့ တခါလဲသူ့ရဲ့တခါရိုက်ပြီးတော့ကြိုးလေးနဲ့တန်းပြီးတော့ဒီသားတွေကမလို့တရားလောက်တရားလောက်လို့တယ်ဒီသားတွေပိုးနေတယ်ဆိုရင်ဗာနဲ့လှုပ်တယ်ဆိုတော့ပဲခွနဲ့အဲ့ဒီပိုးနေတဲ့သစ်သားတွေကိုတခါလေခုတ်ခုတ်ပြီးတော့ယူရင်းနေတယ်ယူပြစ်နေတယ်ဆိုတာခုတ်ခုတ်ပြစ်နေတယ်ပေါ့တစ်ချက်ခုတ်လိုက်ရင်တစ်ချက်မလိုအပ်တဲ့အဲ့ဒီသစ်သားတွေတခါလေဘေးကိုပဲ့ကျသွားတယ် တစ်ချက်ခုတ်လိုက်တစ်ချက်ဖက်ကနေပဲ့သွားလိုက်တစ်ချက်ခုတ်လိုက်တစ်ချက်ဖက်ကနေပဲ့သွားလိုက်အဲ့ဒီမလိုအပ်တဲ့တက်သားတွေဟာကွာကွာကွာကွာပြီးတော့ကြာနေသလိုပဲခုယောဂီပုဂ္ဂိုလ်ကလည်းတစ်ချက်မှလိုက်တစ်ချက်ကိလေသာတွေပဲ့သွားလိုက်တစ်ချက်မှလိုက်တစ်ချက်ကိလေသာတွေဖယ်ပြလိုက်တစ်ချက်မှလိုက်တစ်ချက်ကိလေသာတွေဖယ်ပြလိုက်နဲ့မှတ်ချက်တိုင်းမှတ်ချက်တိုင်းကိလေသာတွေကိုဖယ်ဖယ်ပြနေတာတေချာရှုကြည့်လေတေချာသိလေပဲကိလေသာတွေကိုမကတ်နိုင်အောင်ကိုတခါလည်းဖယ်ဖယ်ပြနေ တနည်းအားဖြင့်ပြောရလို့ရှိရင်မြေကြီးကိုပေါက်တူးနဲ့ပေါက်နေတဲ့ပုံကိုကြည့်လိုက်အဲ့ဒီမြေကြီးကိုပေါက်တူးနဲ့ပေါက်နေလို့ရှိရင်အဲ့ဒီမှာ ပေါက်တူးနဲ့ပေါက်ချက်တိုင်းပေါက်ချက်တိုင်းပဲမလွတ်အပ်တဲ့မြေကြီးကမြေလွန်တွေကိုတခါလဲကွာကွာပြီးချတာတစ်ချက်ပေါက်လိုက်တစ်ချက်ခွဲပြီးပယ်ထုတ်လိုက်တစ်ချက်ပေါက်လိုက်တစ်ချက်ဖယ်ထုတ်လိုက်တစ်ချက်ပေါက်လိုက်တစ်ချက်ဖယ်ထုတ်လိုက်နဲ့မလွတ်အပ်တဲ့မြေကြီးတွေတခါလဲကွာကွာကျသွားတယ်ပယ်ပယ်ကျသွားတယ်လို့ပဲ အခုဝိပဿနာပညာနဲ့ရှုမှတ်ပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ဟာရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းကိလေသာတွေကိုပယ်တတ်နေတယ်ကိလေသာတွေကိုပါလုံးနေတာလေဟေးကိလေသာတွေကိုပယ်ဖြတ်ပြစ်နေတယ်ဒါကြောင့်ကိလေသေဘိန္ဒတိတိဘိက္ခုကိလေသေကိလေသာတို့ကိုဘိန္ဒတိဖြစ်စည်းတတ်ဤပယ်တတ်တဤဣတိထို့ကြောင့်ဘိက္ခုဘိက္ခုလို့ခေါ် ကဲကိလေသာတွေကိုဖြစ်စည်းနေတဲ့ပုဂ္ဂိုလ်ကိလေသာတွေကိုပယ်တတ်နေတဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်မလဲဘေခုတဲ့ယဟန်ပဲတဲ့ဒီပုဂ္ဂိုလ်ယဟန်ပဲတဲ့ဒါကြောင့်ဘုန်းကြီးတို့ယောဂီများကတရားထိုင်ပြီးရှုမှတ်ရင်းနဲ့ကိလေသာတွေကိုလက်ခံမနေနဲ့ဟုတ်ကလားပယ်တတ်ပြနေရမယ်ကိလေသာတွေကိုပယ်တတ်ပြနေကိုယ်စီကိုအနာအကန့်မခံနဲ့အတွေးစိတ်တွေဝင်လာမယ်အဲ့ဒီစိတ်ကူးရင်းဖြစ်လာတဲ့ ကိလေသာတွေအနုတ္တရာကိလေသာတွေဒီကိလေသာတွေကိုလက်မခံနဲ့အကုန်လုံးရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းမိမိတို့ကိုမိမိတို့ကပယ်တတ်ပြရအဲလိုကိလေသာပင်တတိတိပိကုကိလေသာတွေကိုမိမိတို့ကရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းပယ်ပယ်ပြီးပြင့်နေတာဖြစ်တဲ့အတွက်ကြောင့်မို့ဘိက္ခုယဟန်လို့ခေါ်တယ်ဒါကြောင့်မို့ဣဒဘိကဝေဘိက္ခုပြင်စင်ကဝိပဟိနောဟောတိ ဘေခဝေယဟန်တော်များဥจิตတလူဤတံဤသာသနာတော်၌ဘိက္ခုယဟန်သည်ဝါတရားအထုံးနေတဲ့ယောဂီပုဂ္ဂိုလ်သည်ပြင်စင်ကဝိပ္ပဟိနောအင်္ဂါ၅ပါးကိုပယ်ပြီးသည်ဟောဒီဖြစ်၏ဘုန်းကြီးတို့အခုဒီဟာလေးကိုဒီကနေ့ဒီကောင်းစဉ်လေးကိုပဲဘုန်းကြီးတို့ဒီမှာဒီနေ့ဟောပေးမယ်အရိယဝါဒရဲ့တရားကောင်းစဉ် အရိယဝါဒတရားကဘယ်နှပါလဲကတမေတတံဆေဘာသောအရိယဝါဒတရားဆိုတာကတမကတမေဘယ်သူတို့နည်းဘယ်ဟာတွေကအရိယဝါဒအရိယဝါဒတရားဆေဘာဆိုတာဘယ်ဟာတွေလဲအဲ့ဒါကြောင့်မို့မြတ်စွာဘုရားကခြေသားတို့တဲ့ပြင်စင်ကဝိပဟိနောတဲ့နံပါတ်1အင်္ဂါ၅ပါးကိုပေပြီးဖြစ်ရမယ် အရိယာတို့စံနေအိမ်နဲ့နေမဲ့ပုဂ္ဂိုလ်ဟာဒီအင်္ဂါ၅ပါးကိုပယ်ပြီးဖြစ်ရမယ်။နံပါတ်2ဇတ်လင်္ကသမ္မနာကတောဟောတိအင်္ဂါ6ပါးနဲ့ပြည့်စုံရမယ်။ဘာနဲ့ပြည့်စုံရမလဲ။အင်္ဂါ6ပါးနဲ့နံပါတ်2ပြည့်စုံရမယ်။နံပါတ်3ဧကရခောတခုသောအဆောင်အရှောက်ရှိရမယ် ဒါအရိယဝါဒတရားလေးတွေကိုခုတစ်ခုချင်းဘုန်းကြီးပြောပြနေတယ်။ဧကာရကောတစ်ခုသောအဆောင်ရှောက်ရှိရမယ်။နံပါတ်၄စတုရပတ္တိနော စတုရပတ္တိနော၄ပါးသောမိယာရှိရမယ်။ဒါလည်းအရိယဝါဒအရိယဆိုင်တရားတစ်ပါးပဲ။ပဏုဏပစ္စေကသစ္စောတဲ့အတိတိသော သစ္စာဝါဒကိုပယ်ပြီးဖြစ်ရမယ် အသီးသီးသောတစ္ဆာတရားတွေတစ္ဆာဝါဒတွေပယ်ရမယ်။တမဝယတထေသနောတဲ့ရှာမိမှုအလုံးစုံကိုလည်းပဲအကုန်ပယ်စွန့်ပြီးဖြစ်ရမယ်။ရှာမိမှုတွေကိုပယ်ရမယ်။နောက်အနဝိလသင်္ကပ္ပောတဲ့မိမိရဲ့စိတ်ဟာလည်းပဲမနောက်ကျူသောစိတ်အကြံစည်ရှိရမယ်။နောက်တကနံပါတ်9အောင်နံပါတ်10 ပတ္တရကာယသင်္ခါရောတဲ့ငြိမ်းအေးသောကာယသင်္ခါရရှိရမယ်နံပါတ်9သူဝိမု ക്ത စိတ်တော်ကောင်းစွာလွတ်သောစိတ်ရှိရမယ်သူဝိမု ക്ത ပညာတဲ့ကောင်းစွာလွတ်သောပညာရှိရမယ်အလုံး10ပါးရှိတယ်ဘယ်နှပါးရှိလဲအေးအရိယဝါဒ10ပါးအဲ့ဒီ10ပါးကိုဘုန်းကြီးက တရချင်းတရချင်းတပါးချင်းတပါးချင်းတခါတရံမှာနှစ်ပါးအဲဒီလိုတခါတရံမှာသူ့ရဲ့နေရာရောက်တဲ့အတိုင်းတူတဲ့နေရာလေးတွေဆိုရင်၃လေးပါအဲတော့သူ့ကြဲကြဲပြန့်ပြန့်ဟောထားတဲ့နေရာဆိုရင်လည်းပဲတရက်ကိုတပါးနဲ့ပြီးခြင်းနဲ့ပြီးမယ်အဲဒီ10ပါးကိုဘုန်းကြီးကဒီနေ့တရားကောင်းစဉ်လေးပဲပြီးသွားမယ်နောက်ရဲ့နောက်ရဲ့ကြမှာအဲ့ဒီတရားကောင်းစဉ်အတိုင်းမိမိတို့အစဉ်အတိုင်းပြန်ပြီးတော့ တပါးချင်းအရိယာတို့ရဲ့စံနေရင်တရား10ပါးဆိုတာဒီတပါးဒီတိုင်းဒီတိုင်းပဲရှုကျင့်ကျင့်ပွန်ပွားများ နေမယ်ရှုမှတ်နေမယ်ဆိုရင်ဒီပုဂ္ဂိုလ်ဟာအရိယာတို့ရဲ့စံရင်ထဲမှာဒီလိုနေရတယ်ဆိုတာလေးတွေကိုတပါးချင်းပြောသွားမယ်အဲ့ဒီဟာလေးတွေကိုဘုန်းကြီးတို့ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကဆောင်ပုတ်လင်္ကာလေးစီပေးထားတယ်ဒါလေးဆိုကြည့်ရအောင်ငါအင်ပေလေး ဂုံ6ထွေစုံစည်းဆောင်တပါငါအင်းပေလီဂုံ6ထွေစုံစည်းဆောင်တပါနှာခေါင်းလောက်ဆိုကြည့်မယ် ဆောင်ပုံလေးတစ်ပိုင်းမှာအရိယဝါဒ၃ပါးပါသွားတယ်။ငါးအင်ပယ်လေးဆိုတာအင်္ဂါ၅ပါးကိုပယ်ရမယ်။ဂုံ၆တွေဆိုတာကဂုံအင်္ဂါ၆ပါးနဲ့ပြည့်စုံရမယ်။ဇုံစီဆောင်တစ်ပါးဆိုတာကအဆောင်တစ်ပါးရှိရမယ်။ဟောဒီမှာအရိယဝါဒတရား၃ပါးပေါင်းပြီးတော့ဆောင်ပုံလေးတစ်ပုဒ်လုပ်ထားတယ်။ကဲနောက်တစ်ခါနံပါတ်1ဘေးရမိကဘေးရမိကပင်ရှင်ရာပင်ရှင်ရာ သစ္စာတိဒံမြာလေးရမိကပေရှင်းရာသစ္စာတိဒံမြာစုကြည်ပါလေးရမိကပေရှင်းရာ သစ္စာသီတံမြာဟောဒီနံပါတ်နဲ့ဆောင်ပုကြတော့အရိယဝါဒနှစ်ပါးပြီးသွားတယ်လေးရမိကားဆိုတာကတော့မိယာ၄ပါးနဲ့ပြည့်စုံရမယ်ဒါရိယဝါဒတစ်ပါးပယ်ရှင်းရာသစ္စာသီတံမြာဆိုတာကအဲ့ဒီသီတံသစ္စာတွေကိုပယ်ပြီးဖြစ်ရမယ်အဲ့ဒီမှာကအရိယဝါဒနှစ်ပါး၅ပါးပြီးသွားပြီနောက်တစ်ခါဆိုကြည့်မယ်ရှာမိပင်စင် ကြံကြည်လင်ထွက်ဝင်ငြိမ်းစေတာရှာမိကင်စင်ကြံကြည်လင်ထွက်ဝင်ငြိမ်းစေတာသုဘရှာမိကင်စင်ထွက်ဝင်ငြိမ်းစေတာရှာမိကင်စင် ကြံကြည်လင်ထွက်ဝင်ငြိမ့်စေတာရှာမီမှုကင်းစင်ရမယ်တဲ့နံပါတ်1ရှာမီမှုတွေမိမိပါတွေကာမေတနာကာမဂုဏ်ကိုရှာမီတာတွေကင်းစင်ရမယ်ဘဝေတနာဘဝရှာမီတာတွေကင်းစင်ရမယ်ဒါတွေပေါ့ကြံကြည်လင်ဆိုတာစိတ်ကြံစီတွေမရှိအောင်ကြံစီမှုတွေခါကြည်လင်ပြီးတော့စိတ်ထဲမှာကြည်လင်နေရ ထွက်ဝင်ငြိမ့်စေတာဆိုတာကတော့ဘုန်းကြီးတို့ယောဂီများ ဝင်လေထွက်လေငြိမ့်သွားတဲ့သဘောထွက်ဝင်ငြိမ့်စေတာဒီမှာသံပုဂ္ဂိုလ်တွေ၃ခု၃ခုကိုတခါလေသင်္ကာလေးတစ်ပိုင်းလုပ်ထားတယ်နောက်တကနံပါတ်၄ကကစုကြည့်လိုက်စိတ်ကောင်းစွာလွတ်ပညာလွတ်မချွတ်ခုံစေပါ စိတ်ကောင်းစွာလွတ်ပညာလွတ်မချွတ်ကုန်စေပါဆိုလိုက်ေမိမိစိတ်လေးဟာဒီခါလေတကယ်ကိုဒီကိလေသာတွေကလွတ်သွား ဒါမှမဟုတ်စိတ်ကောင်းစွာလို့ပညာလို့အဲ့ဒီလွတ်သွားတာလေးကိုနောက်ကစိတ်ကသိလိုက်တယ်ပညာလွတ်အဲ့ဒီဟာလေးကနှစ်ပါးအရိယဝတ္တနှစ်ပါးသောသောကသုံးပါးပေါင်းရင်၅ပါးအထက်ကဆောင်ပုဂ္ဂ၅ပါးဆိုတော့ပေါင်းတော့အရိယဝါဒဘယ်နှပါးလဲ10ပါးဆိုလိုက်အရိယဝါဒဟောပေါ်ပြဗုဒ္ဓမြတ်ဖျားအရိယဝါဒ ဟောဖို့ပြဗုဒ္ဓမြတ်ဖယားစုအရိယာသခင် ရှင်ကောင်းအရှင်မြတ်တွေဟာဒီအရိယာဝါဒတရား10ပါးနဲ့နေကြတယ် အဲ့ဒီတရားတွေနဲ့နေနိုင်တဲ့ပုဂ္ဂိုလ်ဟာအရိယာစံအိမ်လေးကို နေခွင့်ရတဲ့ပုဂ္ဂိုလ်ပဲ။ဒါကြောင့်မို့ဘုန်းကြီးမနေ့ကကြတော့အရိယာစံအိမ်ကို တပါးချင်းတပါးချင်းတစ်ခုချင်းလေးကိုဆောက်ဆောက်ပြသွားမယ်။ဒီစံအိမ်ထဲမှာမိမိကဒီတိုင်းဒီဒီအရိယာဝါဒတရားလေးနဲ့နေနိုင်ပြီဆိုရင်ငါဒီစံအိမ်လေးကိုနေခွင့်ရနေတာ မိမိဟာတဏှာကြီးရှုမှတ်ပြီးတော့တဏှာကြီးဒီတရားလေးနဲ့နေနိုင်ရင်တဏှာကြီးအရိယာဆိုင်နဲ့နေခွင့်ရနေတာတရေလုံးရှုမှတ်နေနိုင်ရင်တရေလုံးအရိယာဆိုင်နဲ့နေခွင့်ရနေတာအရိယာသခင်ရှင်ကောင်းရှင်မြတ်တေဟာရှေးတုန်းကပွင့်တော်မူပြီးဖြစ်တဲ့ဘုရားသခင်နဲ့ဘုရားရှင်ရဲ့တပိသားတာဝကတွေလည်းပဲအဓိယဝါဒ၁၀ပါးနဲ့နေတာပဲ။ဘောရမဗုဒ္ဓနဲ့တကွဘုရားရှင်ရဲ့တပိသားတာဝကတွေယံအရိယာသူတော်ကောင်းတွေ ဒီပုဂ္ဂိုလ်တွေဟာလေဒီအရိယဝါဒတရား7ပါးနဲ့နေထိုင်ကြစေနေထိုင်ကြ။နောင်ပွင့်တော်မူမည်ဖြစ်တဲ့ပရိမတိယမြတ်စွာဘုရားနှင့်တကွဘုရားရှင်ရဲ့တပိတာအရိယသာဝကတွေလည်းပဲဒီအရိယဝါဒ7ပါးနဲ့အရိယတို့ရဲ့စံနေအိမ်နဲ့ပဲနေကြလိမ့်မယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲနေလို့မရဘူးလားဒါအရိယပုဂ္ဂိုလ်မှနေရတာမဟုတ်လား။တပည့်တော်တို့ကပုထုဇဉ်တွေပဲနေလို့ရပါမလားဆိုရင် ရနိုင်တယ်လောကမှာအင်မတန်မှကြီးကျယ်ခမ်းနားတဲ့အဆောက်အဦကြီးတွေအခုဒီမှာဒီနိုင်ငံမှာဆိုရင်ဟိုတယ်ကြီးတွေအင်မတန်ကြီးကျယ်ခမ်းနားတယ်တကယ်ကိုအဲ့လိုကြီးကျယ်ခမ်းနားတဲ့ဟိုတယ်ကြီးတွေနောက်ပြီးတော့ကြီးကျယ်ခမ်းနားတဲ့အဆောက်အဦတိုက်ကြီးတွေအဲ့ဒီတိုက်ကြီးတွေကိုနေခွင့်ရပါမလားလို့မမင်းနဲ့ရတယ်ပတ်စံပေးနိုင်ရင်ရတယ်လေတဏှာကြီးစာပေးပြီးနေမယ်ဆိုတဏှာကြီးနေလို့ရတာပဲတရက်စာပေးနေမယ်ဆိုတရက်နေလို့ရတာ တလစာပေးနေရင်တလတနှစ်စာပေးနေရင်တနှစ်နေလို့ရတယ်လို့ပဲဘုန်းကြီးတို့အခုကရိယာစာအိမ်နဲ့နေခြင်းတဲ့ပုဂ္ဂိုလ်ဟာလည်းပဲအခကြီးငွေပေးရအဲအခပေးရမယ်အခကဘာလဲဆိုတော့တရာဆန္ဒဝရိယဒီသုံးခုပေးရမယ်တရာရဲ့ဆန္ဒရဲ့ဝရိယရဲ့ဒီသုံးပေးရတရာယုံကြည်မှုဆန္ဒလိုလားမှုဝရိယကြိုးစားမှု အဲ့ဒီ၃ခုပေးပြီးတော့နေမယ်ဆိုရင်အရိယာစာရင်ထဲမှာအခိုက်အတန့်နေလို့လည်းရတယ်ဓိတဲ့ပူပြီးနေလို့လည်းရတယ်ဓိတဲ့ကြာစီစွာနေလို့ရောမရနိုင်ဘူးလားဗျာရနိုင်ပါလေဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုရှင်းရှင်းဘုရားရှင်နဲ့တကွာအရိယာသူတော်ကောင်းတွေဟာဒီအရိယာဝါဒဆိုတဲ့တရားတော်ထဲမှာနေကြတယ်တရားတော်တွေနဲ့ပဲအတူတကွနေကြတယ်လို့ဘုန်းကြီးတို့ယောဂီများလည်းပဲအဲ့ဒီအရိယာဝါဒအရိယာစံအိမ်ထဲမှာမိမိတို့ အခိုက်အတန့်လေးပဲနေခွင့်ရရချိန်ကြာမြင့်စွာပဲနေခွင့်ရရရနိုင်တယ်မြကိုရနိုင်အောင်ဘုန်းကြီးကအရိယာစံအိမ်ဆိုတာလေးကိုမနှက်ဖန်ကြတော့ဆောက်ပြပေးမယ်အဲ့ဒီအရိယာစံအိမ်တရားလေးကိုနာကြားပြီးတော့မိမိတို့လည်းပဲနေနိုင်တယ်မြနေနိုင်အောင်ကြိုးစားအားထုတ်ဖို့ပါဒါကြောင့်တတ္တယိမေဘေကဝေရိယဝါတာယေအရိယာအာဝတိတုဝါအာဝတန္တိဝါအာဝတိတန္တိဝါ ဘေခဝေယံတော်များဥจิตသားတို့ဤမိအရိယဝါတာအရိယာတို့ဤစံနေအိမ်ဖြစ်သောအရိယာဝါတာတရားတို့တို့သည်တတ္တဆေပါတို့ပါပေ၏ရေရင်းဆေပါသောအရိယာတို့ဤစံနေအိမ်တရားတို့တို့ကိုအရိယာအရိယာသခင်ရှင်ကောင်းအရှင်မြတ်တို့သည်အာဝတိသူဝါရှိခါကလည်းမိဝဲနေထိုင်ခဲ့ကြတရင်သုံးစံနေခဲ့ကြလေကုန်ပြီ။ ဘာဝတံဒီဝါယခုပြစ္ဆုတ်ပါကာလ၌လေနေကြစေဖြစ်ကြပါပြီကုန်၏ဘာဝတံဒီဝါနောင်အချိန်၌လည်းပဲမိဝိဇ္ဇာနေကြကုန်လက်တံဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်အဝေါ်စာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း